နှစ်2560ခုနှစ်ဘောဇာတိကလေး1398ခုနှစ်ဒီလဆန်14ရက်ခရစ်နှစ်2016ခုဇွန်လ19ရက်ဒီနေ့ငွေနေ့ဒီကနိုင်ငံမေဒီနေပြည်နယ်စေဘာစပလင်းမြို့မင်္ဂလာရမတော်တဲ့ဒီပြန်မှာရှင်မောင်ဆရာတော်ရဲ့ချိန်ကြီးမာသတိပဋ္ဌာန်ဆယ်ရက်တရားစခန်းအောင်ပွဲ ပါဒါနာအပရိနေအဖြစ်ဘောရကထာရှင်းရမယ်ဆိုရင်ကျေးဇူးတော်ရှင်မဆီဆရာတော်ဘုရားကြီးယခုလိုတရားစကားအောင်ပွဲခန္ဓာရဲ့ခန္ဓာတိုင်းမှာအထူးပြုပြီးဩဝါဒပေးတဲ့ဩဝါဒနှမျိုးနှစ်ပါးရှိပါတယ် ဓမ္မစိတ်ကတော့ဒေဝိညီဝိညာဉ်ဆင်ပြရောက်ပါစေထုံညာခြင်းလည်းမတော်ပဲဆင်းရဲငြိမ်းပါစေဖြစ်ပေါ်လာများစိတ်ကြမ်းများပြေရှားနိုင်ပါစေဒီဟောဝါဒသုံးချက်ကိုပြီးတော့မူလေးရှိပါတယ်တခါတည်းကျတော့လည်းပဲအဲ့ဒီဟောဝါဒကိုမပေးဘဲနဲ့ဆရာတော်ကြားကြီးဟာဘုရားရှင်တိုင်းဘုရားရှင်တိုင်းပြီးတော်မူခဲ့တဲ့ဟောဝါဒပါတိမောဒေသနာတွေက ဂါထာလေးတရားထားကိုဆရာတော်ဘုရားကြီးအမြဲတမ်းပြီးတော့မူလို့ရှိပါတယ်။ဒါကြောင့်ဒီနေ့ဘုန်းကြီးကကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးပြီးတော်မူခဲ့တဲ့ဟောဝါဒဂါထာလေးကိုပဲဘုန်းကြီးတို့မင်္ဂလာရမကြောင်းတဲ့ရှင်မင်းဆရာတော်ရဲ့ဆယ်ရက်ရှင်ပြည့်တရားစခန်းပွဲမှာဝင်ရောက်ပြီးတော့အားထုတ်ကြတဲ့ယောဂီဘုရောရှင်များ ယေဒီတင်သူတင်သားများအာရဒနာကုသိုလ်ရှင်များလောကုသိုလ်ရှင်များအားလုံးကိုဒီဩဝါဒပါတိမောဒေသနာတော်လေးကိုပဲသူကြီးဩဝါဒပြီးခဲ့မှာဖြစ်ပါတယ်သဗ္ဗပပတ္တအကာရဏဥဒနာဥပတံပဒံသစိတပရိယောတပနာဣဒံဗုဒ္ဓနာသာသနာ ဓမ္မပပန္နာလုံးစုံသော မကောင်းမှုအကုသိုလ်ဟူသည်များတွေ့ကိုအကရဏမပြုမလုပ်ရခြင်း၎င်းကုသလတာကုသိုလ်ဟူသည်များတွေ့ကိုဥပသံပရံပြည့်စုံစေခြင်း၎င်းသစိတပရိယောဓပနမိမိစေကိုပြုစင်စေခြင်း၎င်းဣတံဣတရားသုံးပါးသည်ဗုဒ္ဓနာတရားလုံးစုံသောအကောင်းအစဉ်သိမြင်တော်မူကြကုန်သောဘုရားရှင်စုစုတို့၏ သာသနာဩဝါဒအဆုံးအမဖြစ်ပါပေတည်းသာဓုသာဓုသာဓုဘုရားရှင်နဲ့ဘုရားရှင်နဲ့ပြုတော်မူခဲ့တဲ့ဆုံးမဩဝါဒသုံးခုကိုဒီနေ့ဒီနေ့ပြောပါမယ်ဓမ္မပပတ္တအခါရဏနဲ့နံပါတ်1မကောင်းမှုအကုသိုလ်ဟူသမျှတွေကိုမပြုမလုပ်ကြနဲ့ဆိုတော့ဘုရား အာလုံးသောဘုရားဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်များရောဘုရားဘာသာဝင်မဟုတ်တဲ့ပုဂ္ဂိုလ်များရောအားလုံးလေဆိုတော့ဘုရားကမကောင်းမှုအကုသိုလ်ဟူသည်များတွေမလုပ်ကြနဲ့။ဒီကမကောင်းမှုအကုသိုလ်ဟူသည်များတွေကိုမလုပ်နဲ့။ဒီအကုသိုလ်တွေကိုပယ်ရမယ်ဆိုရင်ကတော့ဘယ်လိုနည်းနဲ့ပယ်ရမှာလဲဆိုရင်ဘုန်းကြီးတို့သီလကိုစောင့်တည်ခြင်းအပြင်သီလတာဝရိလ သီလတရားကိုစောင့်တည်ဆောင်ထိန်းထားလို့သီလနဲ့ပြည့်စုံခြင်းအပြင်တဗ္ဗပါပတဗ္ဗပပံတဟာယအလုံးစုံသောအကုသိုလ်တွေကိုပယ်နိုင်တယ်သီလစောင့်တည်ဆောင်ထိန်းထားတဲ့ပုဂ္ဂိုလ်ပေါ့ဘာဘာသီလပဲဖြစ်စေရှိပါဥပုပ်သီလပဲဖြစ်စေပေါ့သီလစောင့်တည်ဆောင်ထိန်းထားလို့ဆိုရင်ဒုသက်တာခြင်းဒုစာကိုခြင်းစတဲ့မကောင်းမှုအကုသိုလ်တွေကိုပယ်ပြီးဖြစ်သွားတာပဲ ဒါကြောင့်မို့ဘုန်းကြီးတို့မကောင်းမှုအကုသိုလ်ဆိုရင်ဘုဒ္ဓဘာသာဝင်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းကာယကံနဲ့လည်းမပြုတ်ဘူးဝစီကံနဲ့လည်းမပြောဘူးနောက်ဆုံးစိတ်မနောကံလေးနဲ့တော့မကောင်းမှုကိုမချင်စီပြီးဘူးမကောင်းမှုဆိုတာမိမိလည်းပဲထိခိုက်နိုင်တယ်သူတစ်ပါးကိုလည်းထိခိုက်နိုင်တယ်မကောင်းတဲ့အပြုမှုကိုပြုမှုပြီးဆိုရင်အဲ့ဒီပြုမှုတဲ့ပုဂ္ဂိုလ်ဟာ မိမိကိုယ်လည်းပြန်ပြီးထိတဲ့သူတော်ဘာကိုလည်းထိခဲ့စေနိုင်တယ်။ဥမာနဲ့တစ်ခုခုမိမိပြုလုပ်တော့မယ်ဆိုရင်စဉ်းစားရမိမိရဲ့ဒီမှာပြုလုပ်ဆောင်ရွက်မှုဟာသူတော်ဘာကိုလည်းထိခဲ့နေမလား။သို့မဟုတ်မိမိကိုယ်ကိုပဲပြန်ပြီးထိခဲ့နေမလားစဉ်းကျင်စဉ်းစား ကိုပြုတဲ့ပြုမှုဟာသူတော်ဘာကိုထိလိုက်မယ်ဆိုရင်လေရှောင်ဖြစ်မှာမိမိကိုပြန်ပြီးတော့ထိခိုက်နေမယ်ဆိုရင်လေဒီအပြုမှုကိုရှောင်ဖြစ်မှာဘုန်းကြီးတို့တရားထုတ်ကြတဲ့ယောဂီသူတော်စင်များဆိုရင်လည်းအများစုပေါင်းနေရတာဖြစ်တော့အဲလိုစုပေါင်းနေရတဲ့အခါကာလမှာသွားတာလာတာနေတာထိုင်တာအားလုံးတခါတည်းမှာ ဟောကူနေတာပဲဆိုပေမဲ့သူကထိခိုက်စေတဲ့အနေထိုင်မျိုးထိခိုက်စေတဲ့အပြုအမူမျိုးသို့မဟုတ်မိမိကိုပြန်ပြီးတော့တရားထုတ်ဖို့လာတဲ့ပုဂ္ဂိုလ်ကဒီလိုကြီးလားဆိုရင်မိမိကိုလည်းပြန်ထိခိုက်အဲဒါကြောင့်မိမိသူတစ်ပါးနှစ်ဦးသားကိုထိခိုက်နိုင်မဲ့အပြုအမူဆိုရင် အဲ့ဒီအပြုအမူဆောင်ရမှလားရှောင်ရမှလားရှောင်ပါပါဗျာရှောင်ရမှခေတ္တလေးဆိုလိုက်ပြုမြည်ကြံလဲပြုမြည်ကြံလဲတင့်စိတ်သေးတင့်စိတ်သေးအမြဲစင်ကြင်ပါအမြဲစင်ကြင်ပါပြုမြည်ကြံလဲပြုမြည်ကြံလဲတင့်စိတ်သေးတင့်စိတ်သေးအမြဲစင်ကြင်ပါအမြဲစင်ကြင်ပါဒါကောင်းလို့ဆို ပြုမိကြံလဲတင့်စိတ်ထဲအမြဲစင်ခြင်းပါပြုမိကြံလဲတင့်စိတ်ထဲ အမြဲစင်ကြင်ပါမိမိသူတပါမိမိသူတပါနပူတာနပူတာဘယ်သူများထိမည်လဲဘယ်သူများထိမည်လဲမိမိသူတပါမိမိသူတပါနပူတာနပူတာဘယ်သူများထိမည်လဲဘယ်သူများထိမည်လဲမိမိသူတပါနှဥသာဘယ်သူများထိမည်လဲ မိမိသူတစ်ပါးနှစ်ဦးသာဘယ်သူများထိမည်လဲထိခိုင်နိုင်ညာထိခိုင်နိုင်ညာအပြူများအပြူများမမရှောင်ခြင်းပါမမရှောင်ခြင်းပါထိခိုင်နိုင်ညာထိခိုင်နိုင်ညာအပြူများအပြူများမမရှောင်ခြင်းပါမမရှောင်ခြင်းပါ ထိခိုက်နိုင်ညာအပြုများမမရှောင်ခြင်းပါထိခိုက်နိုင်ညာအပြုများမမရှောင်ခြင်းပါဒီမိမိရဲ့ပြုလုပ်မှုနေထိုင်မှုဒီအပြုမှုတွေဟာမိမိကိုသူမိမိကိုထိခိုက်နိုင်မလားသူတော်ကိုသူတော်ကိုထိခိုက်နိုင်မလားသူ့ရဲ့ကြံရင်ဆင်ခြင်တယ် စင်ကြယ်ရှိလိုက်လို့အော်သူတစ်ပါးကိုများထိခိုက်နေနိုင်တယ်သို့မဟုတ်မိမိကိုယ်လည်းပြန်ပြီးထိခိုက်နေနိုင်တယ်ဆိုရင်ပြည်ပြုမှုကိုရှောင်ခြင်းပါဥမာဖြင့်ဒီတရားထုတ်ရမှာဆိုရင်လည်းမိမိတို့သွားရနာရနေတာထိုင်တာသိပြီးတော့ကျန်ကျန်ထန်ထန်အဲလိုနေမိထိုင်ပြီးပြီဆိုရင်သူတစ်ပါးကိုလည်းထိခိုက်တာလို့ဒီသူတစ်ပါးရဲ့သမာဓိကိုအများကြီးပျက်စီးစေတယ်မိမိကိုယ်ကိုဆိုတော့ဟောတရားထုတ်တဲ့ပုဂ္ဂိုလ်ကဒီလောက်နေတာထိုင်တာခေါ်တာလာတာကြံထမ်းနေရင် အဲဒီမှာမိမိကိုယ်လည်းပြန်ပြီးတော့ဒီတရားရှင်အနေနဲ့ဒီလောက်ကျမ်းတမ်းနေရင်ထိခိုက်နေတာလို့မိမိရဲ့အနေထိုင်ကိုဒီမိမိရဲ့အနေထိုင်ကြောင့်မိမိရဲ့ယူမှုကြောင့်မိမိကိုဒီခါလေးထိခိုက်အဲ့ဒါမျိုးကိုရှောင်ကြဉ်ပါအပြောဆိုမိမိစကားတစ်ခုပြောတော့မယ်ဆိုရင်ဒီပုဂ္ဂိုလ်ပြောမယ်ဆိုရင်ပြောတဲ့စကားသူ့နဲ့ထိခိုက်သွားမှာတခြားပုဂ္ဂိုလ်နဲ့ထိခိုက်သွားမှာကိုပြောတဲ့စကားဒါလည်းကိုပြောတဲ့စကားအမှန်ကန်ဖြစ်ပြီမယ် သူတော်ကချိခိုက်နေတယ်ဆိုရင်ဒါမျိုးအရှောင်အောင်စကားတို့မို့မိမိကိုယ်ပဲပြန်ပြီးတော့ထိခိုက်နေမလားဒါမိမိဟာတရားသမားဖြစ်တယ်တရားသမားဟာဒီလိုစကားမျိုးပြောတဲ့သလားဒီလိုစကားမျိုးပြောလိုက်ရင်ရောမိမိကိုထိခိုက်နေမလားမိမိတရားကိုပြန်ပြီးထိခိုက်နေမလားဒါလေးသတိထားဘာသာရေးအတင်းအဖွဲ့ဘာသာရေးကောင်းဆောင်ဘာသာရေးအတင်းအဖွဲ့မှာဆောင်ရွက်နေတဲ့ပုဂ္ဂိုလ်ဆိုရင်ဒီတိုင်း ပြောတဲ့ပြောဆိုပြုတဲ့ပြုမူတာတွေအထူးသတိထားဖို့လို့မိမိရဲ့ပြုမူကြောင့်အဲဒီမှာဘုရားဘာတွေထိခိုက်နိုင်မဲ့ပြုမျိုးမျိုးမိမိတို့ဆောင်ကျင်ဖို့ပြောဆိုဆိုရင်လည်းမိမိပြောလိုက်တဲ့စကားလေးကြောင့်သူတော်တွေကိုထိခိုက်သွားမယ်သို့မဟုတ်မိမိသူတော်တွေထိခိုက်တယ်လို့မိမိကိုယ်နဲ့ပြန်ပြီးထိခိုက်ကြတာလည်းဒါကြောင့်လဲဆိုတော့ဘာသာရေးသင်ဖို့လုပ်တဲ့ပုဂ္ဂိုလ်က ဒီလိုစကားမျိုးပြောသလားဒီလိုပြောမျိုးပြောသလားဆိုတာပြန်ပြီးတော့မိမိရဲ့လူသိခံပါလားဒီကိစ္စပါလေဒါကြောင့်အဲဒီလိုပြောမယ်ကြံရင်လည်းပဲစဉ်းစားတာ သူတစ်ပါးကိုထိခိုက်နိုင်တဲ့စကားမိမိကိုပြန်ပြီးထိခိုက်နိုင်တဲ့စကားဒီစကားမျိုးဆိုရင်ရှောင်ရမှာလားဆောင်ရမှာလားရှောင်ပါပါဗျာပြောမည်ကြံလဲပြောမည်ကြံလဲသစ္စိတ်သေးသစ္စိတ်သေးအမြဲစင်ကြင်ပါအမြဲစင်ကြင်ပါမိမိသူတစ်ပါးမိမိသူတစ်ပါးနှစ်ဦးသာနှစ်ဦးသာဘယ်သူများထိမည်လဲဘယ်သူများထိမည်လဲထိခိုက်နိုင်냐ထိခိုက် နိုင်များအပြူများအပြူများမမရှောင်ခြင်းပါမမရှောင်ခြင်းပါနောက်တစ်ခါတွေးကြံပေါ့မိမိရဲ့တွေးတွေမိမိရဲ့ကြံစည်တွေဟာတစ်ခါတရားမှသူတစ်ပါးကိုထိခိုက်တဲ့တွေးတွေထိခိုက်တဲ့ကြံစည်တွေမိမိကိုယ်ကိုပြန်ပြီးတော့ထိခိုက်နိုင်တဲ့အကြံစီအတွေးခေါ်ရတာတွေကို ဘုန်းကြီးတို့ယောဂီများဆောင်းဝဘာသာရှောင်းဆောင်းဆောင်းပါဗျာဆိုလိုက်တွေးမြည်ကြံလဲတွေးမြည်ကြံလဲသင်စိတ်ထဲသင်စိတ်ထဲအမြဲစင်ကြင်ပါအမြဲစင်ကြင်ပါမိမိသူတစ်ပါးမိမိသူတစ်ပါးနကုသနကုသဘယ်သူများထီမြည်လဲဘယ်သူများထီမြည်လဲထိခိုက်နိုင်များထိခိုက်နိုင်များအတွေ့များအတွေ့များမမရှောင်ကြင် ပါမမရှောင်ခြင်းပါဟောဒါဘုန်းကြီးတို့ယောဂီများသဗ္ဗပပတ္တအကာရဏဒီပါဠိရဲ့စကားလေးရဲ့ကာယကဝစီကမနောကအာလို့အပြုအမူပြောဆိုကြံစီအာလို့မကောင်းမှုဟူသမျှတွေကိုမကောင်းမှုဆိုတာမိမိကိုထိခိုက်တော်တော်ကိုထိခိုက်စေတာတည်းမကောင်းမှုတွေကြီးတယ်။အဲဒီမကောင်းမှုအကုသိုလ်တွေကိုမိမိတို့ဒါရှောင်လာတယ် သူ့ကိုရှောင်ကျင်မယ်ဆိုရင်သီလကိုဆောင်ကျင်ပါမိမိရဲ့ကိုချင်းသီလ၅ပါးသီလဒီသီလလေးတွေကိုစင်ကြယ်ပါစေအဲဒီလိုသီလကိုစင်ကြယ်ခြင်းအပြင်ကာယကမှုဝစီကမှုအပြင်မကင်းမှုကဘာမှလို့အပြစ်ကင်းသွားပြီဒါကြောင့်မို့အဲဒီကာယကဝစီကဒီအဖြစ်တွေကနေပြီးတော့မကောင်းမှုတွေရှောင်လေဆိုရင်သီလကိုစင်ကြယ်စွာဆောင်ကျင်ပါသီလနဲ့ဆောင်လျှောက်ပါ ဒါနံပါတ်၄ကုသလတဥပသံပရံကုသလတကုသိုလ်ကုသမြတွေကိုဥပသံပရံပြည့်စုံစေရမယ်ဒီတော့ကုသိုလ်ကုသမြတွေကိုပြည့်စုံစေရမယ်ကုသိုလ်တွေပြည့်စုံအောင်ဆိုရင်ဘာတွေကိုဆောင်ရွက်ရမှာလဲဆိုတော့ဒီမှာကျမ်းဂန်များမှာပြထားတာကသမထဝိပဿနာဤသမထနဲ့ဝိပဿနာတို့ဖြင့်ကုသလဥပသံပရာကုသလတံပါတိတဝါတဲ့ကုသိုလ်ကိုပြည့်စုံစေ၍ ဘုန်းကြီးတို့သမထဘာဝနာဝိပဿနာဘာဝနာတွေပွားနေမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာကုသိုလ်တွေပြည့်စုံစေတာပဲကုသိုလ်တွေပြည့်စုံစေတယ်ဆိုတော့သမထဘာဝနာပွားနေတဲ့ပုဂ္ဂိုလ်ဘုမာဖြင့်ခုမိမိတို့မာသတိပ္ပံဝိပဿနာတရားတွေပွားနေတဲ့ပုဂ္ဂိုလ်ပွားနေတဲ့ပုဂ္ဂိုလ်ဟာချိန်တိုင်းချိန်တိုင်းစိတ်လေးဖြစ်တိုင်းဖြစ်တိုင်းကိုသတိကပ်ပြီးရှုနေတာဆိုတော့ ရှုမှတ်ချက်တိုင်းရှုမှတ်ချက်တိုင်းဟာကုသိုလ်တွေမဖြစ်ဘူးလားဖြစ်ပါရဲ့ဗျာကုသိုလ်တွေဖြစ်နေတာကုသိုလ်တွေဖြစ်နေုံနဲ့လားဆိုတော့တစ်ချက်မှတကုသိုလ်တစ်ချက်မှတကုသိုလ်လုံးနဲ့ဖြစ်နေတယ်လို့မကောင်းမှုအကုသိုလ်တွေကြတော့ဟောပယ်တတ်နေတယ်မကောင်းမှုအကုသိုလ်တွေကြတော့လုံးဝပယ်တတ်ပြီးသားဖြစ်နေတယ်ကာယကံသူတ္တသရှင်ဒုစရကိုညင်ပါရှိတော့ဝစီကံမဟုတ်မမှန်တဲ့စကားတွေကျမ်းကျမ်းတဲ့စကားမြတ်တာမရှိတဲ့စကားတွေပြောဆိုမှုလည်းမရှိတော့ မနောကမကောင်းတဲ့အကြံစီဟူသမျှတွေအားလုံးကိုရှောင်ကြဉ်ပြီးဖြစ်သွားတယ်။ကာယကံနဲ့အပြစ်ကင်းနေတယ်ဝစီကံနဲ့အပြစ်ကင်းနေတယ်မနောကံနဲ့အပြစ်ကင်းနေတယ်။အဲလိုအပြစ်ကင်းပြီးတော့ဒီဘာဝနာတရားပွားနေပြီဆိုရင်ကုသိုလ်စိတ်တွေကဆိုရုပ်နေတာလားတိုးပွားနေတာလားတိုးပွားနေတာပါ။ဒီကုသိုလ်စိတ်တွေတိုးပွားနေတာဖြစ်တဲ့အတွက်ကုသလဥပတံပရာဆိုတာက ကုသိုလ်တရားတွေကိုတိုးပွားစေတယ်တဲ့ကုသိုလ်တရားတွေကိုပြည့်စုံစေတယ်တဲ့ဒီနေ့ဒီဒီအသင်းကြီးနဲ့အလုံးမှုတော်ခွန်များအလုံးဒီမင်္ဂလာဓမ္မကျောင်းတက်တဲ့ဓမ္မမိသားစုများအားလုံးပါကုသိုလ်နေရာဖြင့်လည်းအမြဲတမ်းပွားနေတာသိကြပါမယ်။ဒါကြောင့်လဲဆိုတော့ဒါနကောင်းမှုတွေဆိုတော့လည်းအမြဲမပြတ်ပြုလုပ်ပြီးတော့နေကြတဲ့ပုဂ္ဂိုလ်တွေ ဒီလကောင်းမှုဆိုရင်လည်းပဲကိုချင်းဒီလကိုလည်းပဲစင်ကြယ်စေပြီးတော့ဒီမှာဝါရိတဖြစ်တဲ့ဒီလတရားတွေကိုလည်းပဲစပ်ပြီးဆောင်တယ်စာရိတဒီလရောဝါရိတဒီလရောအားလုံးပြည့်စုံကြတယ်ကိုကိုဒီဘာဝနာနည်းအားဖြင့်လည်းပဲဒီအပတ်စဉ်အနေအားဖြင့်တောက်ကြာမှတနင်္ဂနွေအထိတနင်္လာနေ့ထွက် အဲဒီလိုဆိုတော့အပတ်စဉ်အပတ်စဉ်လေးပဲဒီမှာဘာဝနာတရားတွေပွားနေကြတဲ့ပုဂ္ဂိုလ်ကြီးဆိုတော့အားလုံးဟာမြတ်စွာဘုရားရှင်ရဲ့အဆုံးအမတိုင်းလိုက်နာပြီးတော့ကျင့်သုံးနေကြတယ်။ဒါအဖွဲ့စည်းများဖြစ်တယ်။ဓမ္မမိသားစုများဖြစ်တယ်။ဒီမှာအမြဲတမ်းလာပြီးတော့တရားအထုတ်ကြတဲ့ပုဂ္ဂိုလ်ကြီးတောက်ကြနေစုရောက်လာကြတယ်။အဲသုံးရတာကာလတရားတွေဝမ်းမြောက်အထုတ်နေကြတယ်။ဒီအထုတ်နေကြတဲ့ပုဂ္ဂိုလ်ကြီးဟာ ဘုန်းကြီးကိုဒီမင်္ဂလာဓမ္မကျောင်းတိုက်ကြီးဆောက်ရှောက်ရေးအဖွဲ့တွေလည်းအားလုံးကျေးဇူးတင်ပါတယ်။ဒီဟာအုပ်ချုပ်နေကြတဲ့မင်္ဂလာဓမ္မဆရာတော်များလည်းကျေးဇူးတင်ပါတယ်။ဘာကြောင့်လဲဆိုတော့နေရာတိုင်းကြီးကအားလုံးအဆင်ပြေနေတော့ဘုန်းကြီးတို့ဒီမေရင်းပြည်နယ်အတွင်းအဲဂျနီဗာဘာပေါ်လဲအဲဒီမှာပြည်နယ်အတွင်းပေါ့နော်။အဲပါပါဘုန်းကြီးတို့ဒီလိုပချင်းရပချင်းရ ဗာလီနီးယားပြည်နယ်အတွင်းဒီနာမှာဗုဒ္ဓမိုးစသည်ဖြင့်ဒီနာလေးမှာရှိကြတဲ့ဘုဒ္ဓဘာသာဝင်ဖြစ်တဲ့သူတို့စီနေရဲ့တခဲကိုမိကိုရအားထားရာကြောင့်တည်းဒီတစ်ခုပါပဲ။ရသောအဖြစ်ဘုန်းကြီးတို့အားလုံးဟာမိဘဟာလည်းပဲမိမိတို့ရဲ့ဒီမှာတကယ်ပြည့်စုံလုပ်ကြရမယ့်ပုဂ္ဂိုလ်ကြီးဆိုတော့တာသမီများတာသမီတဲ့တာသမီတဲ့ဟာမိမိတို့မိဘတွေရှိကြတာ မိတို့ဟာဦးများဒီမှာခေါ်ပြီးတော့ပြည့်စုံကြတဲ့အခါမှာမိမိတို့ကစောင်းနေရေးအတွက်မိသားစုအတွက်မနေ့မိုးလင်းကစပြီးတော့မိုးချိုးအလုပ်သွားကြတယ်အလုပ်သွားကြတဲ့အခါမှာအိမ်မှာဒီမိကိုဟာဦးများကြံရင်နှစ်ယောက်ကြံရင်တော်သေးတယ်သူနဲ့တူစကားလေးပြောပေါ်ရဆွေးနွေးပေါ်ရတော်သေးတယ်ဖော်စီသေးတယ်တယောက်တည်းဆိုရင်အဲ့ဒီပုဂ္ဂိုလ်ကပုံမရှိတော့ဘူးထိချန်သွားတယ် ကြီးကျယ်သွားပြီဆိုရင်ရေရှည်ကြတော့ဒီမှာရဲ့ဒီနေနိုင်မှုမလွယ်ဘူးဘုရားဘာသာမှာဖြစ်တဲ့ပုဂ္ဂိုလ်ကဘာသာတရားနဲ့ကင်းနေရပြီဆိုရင်ကိုယ့်ဟာကိုယ်သိနေတယ်လို့ပဲသူသိလို့ပဲဘာမှမရှိတော့ဒီလိုတရားလေးနဲ့ပေါ်ပြပြီးမနေနိုင်ရင်အဲ့ဒီပုဂ္ဂိုလ်ကဘယ်လိုမှဒီနိုင်ငံကြီးမှာဘယ်လောက်ချမ်းသာဖြစ်ဘယ်လောက်ပဲဆောက်ပါပြီးပြေးကြတာပဲဖြစ်ဖြစ်မနေနိုင်ပါဘူးဘုန်းကြီးရဲ့ဟိုအဲ့ဒီမှာကယ်လီဖိုးနီးယားပြည်နယ်ကအဲ့ဒီမှာဘုန်းကြီးရဲ့ ဒီမှာတရားထုတ်သွားတယ်ဒီ China ဟိုဒီတရုတ်စစ်ပါဗမာစကားတောင်သိပြီးတော့လေ့ပတ်လိုက်အောင်ပြောတတ်ရှာပါအဲ့မှာဒီအမေရိကကိုသွားတာနေလေးမှာတရားတွေအထုတ်ပါတယ်ခွန်ကြီးစီနှစ်ချိန်လောက်တရားအထုတ်ပုံအထုတ်ပြီးနားလည်အောင်ဆိုပြီးလားအထုတ်သွားပါအဲ့လိုအထုတ်ပြီးတော့ဒီသားသမီးတွေခေါ်တဲ့နောက်ကိုလိုက်သွားတယ်ပထမတော့တရားကြီးပါရှိသေးတယ် အဲ့ဒီကံကြီးရှိတုန်းကတော့ကံကြီးကနည်းနည်းလေးစကားလေးတက်တော့စကားလေးပေါက်တော့သူနေရာဒီသားသမီးတွေကလူသွားကြမနေဆိုဇနီးမောင်နှမရပညာနဲ့သွားပြီးတော့နားလေးရှောက်လိုက်ကြစားစရာလေးတစ်ခုကိုတစ်ဆိုင်ဆိုင်ဝင်စားလိုက်ကြဒီလိုနဲ့ဆိုတော့နေရာအဆင်ပြေသေးတယ်နောက်ခင်မုန်းကြီးတဲ့ဘုကိုကွယ်လွန်သွားတဲ့အခါကလည်းကြတော့ဘုကမာကြီးသူစကားနဲ့မပေါက်စကားပေါက်အောင်လည်းမပြောတတ်တဲ့အခါကလည်းကြတော့သူ့မှာတရားအောင်ဖြစ်နေတယ် အဲ့ဒီမှာဘုန်းကြီးရောက်လာတဲ့အခါကလည်းကြတော့ဒီကမာကြီးကဘုန်းကြီးတွေ့တာနဲ့တကယ်ကိုဝမ်းနေပန်းနေစက်ကြီးတင်နေငိုကြည့်တော့တာအဲ့ဒါငိုကြည့်ပြီးတော့ငါ့ကိုဆရာတော်နဲ့ပြန်ပြီးတော့မြန်မာနိုင်ငံထည့်ပေးပါငါဆရာတော်နဲ့တူပြန်လိုက်ပါစီပြန်လိုက်ပါပါစီဒါသမီးတွေကိုထူတောင်းမှပြီးတော့ပြန်ဖို့အတင်းပြောတယ်ဘုန်းကြီးကလည်းခုပြောပြပါဒီမာကြီးဒီမှာကဒါသမီး၈ယောက်တောင်ရှိတာအဲ့တော့၈ယောက်တောင်ရှိတာဆိုတော့ဒီမှာက ဒကမာကြီးကိုပြုစုဆောင်ရှောက်မဲ့တာမီးအများကြီးခုမှတယောက်ခဲပဲရှိတယ်ဒကမာကြီးကတာမီး9ယောက်ရှိပါတယ်အဲ့လို9ယောက်ရှိတဲ့ခါကလည်းဒီမှာ10ယောက်ရှိတယ်ဟိုမှာတယောက်ခဲဟိုတယောက်ကလည်းပဲသူ့ခင်မောင်းကဝန်ထမ်းဆိုတော့ခင်မောင်းအတွက်လုပ်ပြရတာကတစ်မျိုးသမီးလေးကစေးကြောင်းလူဖြစ်တဲ့အခါကျတော့စေးကြောင်းအတွက်လုပ်ရတာကတစ်မျိုးအဲ့တော့ဒကမာကြီးကိုပြုစုနိုင်မှာမဟုတ်ဘူးဘုန်းကြီးကသူ့ကိုပြောတယ်ကိစ္စမရှိဘူးတဲ့မြန်မာနိုင်ငံမှာဆိုတာကကိုယ်ကလည်းပဲ မြန်မာဆိုတော့စကားပေါက်တယ်။အိန္ဒာနီချင်းတွေနဲ့လည်းပဲနှပ်ပြီးစကားပြောလို့ရတယ်။အိန္ဒာနီချင်းတွေကလည်းပဲမိတ်ဆွေကောင်းတွေဖြစ်တော့ဘယ်သွားမယ်လဲဥမနာဘယ်ကိုဖျားလို့သွားမယ်ကြောင်းလို့သွားမယ်ဘယ်ကိုသွားမယ်ခေါ်ကြပြောကြကိုကိုယ်တိုင်အပြင်ထွက်ပြီးတော့ဘေးကပုဂ္ဂိုလ်ဘေးအိမ်ကိုလည်းတက်ပံပြီးစကားပြောလို့ရတယ်။ဒီမှာကတပည့်တော်မှာတဲ့တစ်နေ့လုံးနေလို့စကားတစ်ခွန်းမှပြောမယ်လို့ရှိတယ်။သူပြောပြတာ ဒါနဲ့ဒကမာကြီးတာသမီ၈ယောက်တောင်ပဲဖက်နေတယ်သူတို့မနဲ့မိုးလင်းကမိုးချုပ်မှပြန်လာတယ်သူ့မှာတဲ့တယောက်ခဲရင်စကားတစ်ခွန်းမှမပြောရအဲတော့သူတို့ကစားဟုတ်တော့ကြတော့သူတို့အကုန်လုံးထားပြီးခဲ့တယ်အဲ့ဒါလေးကိုကိုကကိုယ်ပဲယူစားရတယ်ဒီလိုဆိုရင်ဒီမှာတာသမီတွေရှိတယ်မိတွေဒကမာကြီးမိတွေရှိတာပဲအဲ့ဒီမိတွေနဲ့စကားပြောဖို့ဆိုတော့သူတို့ကလည်းကြောင်းကပြန်လာပြီဆိုရင်တဲ့ ဒီမှာအဖွားဒီပေကန်းထဲမှာထိုင်နေလို့အဖွားစားပြီးပြီလားဘာလားတခုံးလေးမှပြောမဲ့လို့မရှိဘူးသူတို့ခန်းထဲသူတို့ကြားဝင်သွားပြီးတော့ဘာလို့နှိမ့်နေကြတာဘုန်းကြီးကပေါ်ဆောင်လို့ပြောတာစအဲအဲ့ဒါပဲနှိမ့်ကြတယ်အဲ့တော့သူ့မှာတနည်းလုံးနေလို့စကားတစ်ခုမှပြောမဲ့လို့မရှိတဲ့အတွက်သူ့မှာတိတ်ပြီးတော့ဖြည့်ကျန်နေတယ်ဒါကြောင့်မို့သူပြန်လိုက်တဲ့အစီအစဉ်ဆရာတော်ကြီးကိုခေါ်ပါ ကျွန်တော်လည်းဘုန်းကြီးခေါ်ပါမယ်ပြောပြပြောပြီးတော့သူသားသမီးတွေကိုဘုန်းကြီးကသူတို့နားသွားပြီးတော့ကဲခင်ဗျားတို့သားသမီးရှိရကဲဘုန်းကြီးဒီထဲမှာမေးမယ်ပြုတ်ကြီးလူလူကြီးဘယ်နှယောက်ပါလို့ဘုန်းကြီးအရင်မေးတယ်အဲဒီမှာမေးလိုက်တဲ့အခါကျ3ယောက်ပါတယ်လူကြီး2ယောက်နဲ့လူလူ1ယောက်ကဲဘုရားအင်းအောင်တယ်ပြီးတော့ထားတော့အဲ့ဒီအပြူကြီးလူလူကြီး3ယောက်က ဒီအလုတ်ကလေးတော့နေ့အချိန်ညအချိန်ကြီးပြောင်းပြီးလုပ်တဲ့နေဒီမိကြီးတယောက်လေးခင်ဗျားတို့သူပြောတာကြားလို့မလားသူ့မှာတနေ့လုံးနေလို့စကားတစ်ခွန်းမှပြောမဲ့လို့မရှိဘူးဆိုတော့ဘလောက်ထိကြံနေလဲစဉ်းစားကြည့်ပေါ့ဒီလိုနေနိုင်မှုအရင်လက်ခဲခဲတယ်အဲ့လိုပြောပြလိုက်တဲ့အခါကလည်းကြတော့မှအဲ့ဒီမှာသာသမီတွေလည်းသူတန်ပြီးညီနိုင်ပြီးတော့အဲ့ဒီနောက်ဘုန်းကြီးသွားပြီးတဲ့နောက်ပိုင်းမှာဘုန်းကြီးစီကိုပြန်တင်ပို့ပါတယ်သူအလုပ်ပြောင်းပြီးတော့အမေနဲ့ ဖော်ဖြစ်တဲ့တယောက်ကနေပြီးပါလေဆိုတာကိုပြန်ပြီးပြရပါအဲ့ဒါနဲ့ဒီတော့နောက်တစ်နေ့ဘုန်းကြီးရောက်ပါလေခါဒီလိုပဲလာတော့အဲ့ဒီမှာဓမ္မကြီးကြည်ကြည်လေးလေးလမ်းလမ်းဆန်းဆန်းပေါ့ဓမ္မကြီးခဏလုံးဒီကောက်ပြန်လိုက်မလားလို့ဘုန်းကြီးပြီးတော့ဘုန်းကြီးကလည်းသူကမှားလိုက်တာလည်းရှိပါတယ်ဆရာတော်ဘုရားရဲ့တရားကိုတရားကြီးရှိရင်တပည့်တော်နာကျင်ပါလေဆိုတော့ပို့ပေးပါဆိုတော့သူမြန်မာနိုင်ငံရှိတဲ့သမီးဆရာနေပြီးတစ်ဆင့်သူပို့ကြပါ အဲ့လိုပို့ပြီးတော့တရားတွေနာဘုန်းကြီးကလည်းပဲပြန်ကန်ပြီးကြတော့ဒကမာကြီးဒီမေရိကန်မသွားခင်တုန်းကဒကမာကြီးဘုန်းကြီးစီမှာတရားတစ်ကြိမ်တော့ဝင်အားထုတ်သွားတယ်အဲ့ဒီတော့အားထုတ်သွားတဲ့တရားတွေနေပြီလားဘုန်းကြီးမေးတယ်အဲ့တော့ဒီတရားတွေကဒီအချိန်ကိုဓမ္မကြီးအသုံးချဖို့လေဘယ်သူမှမရှိတဲ့အချိန်ကိုတယောက်တည်းအိမ်မှာတရားကြီးရဲ့မှတ်နေလိုက်ရင်ကို့မှာအဖို့တရားပေါ်ရှိသွားတာပေါ့ အဲ့လိုတရားမှရမယ်တရားနာရမယ်အဲ့လိုဆိုရင်ဒါဘောကလူပေါ်မလိုပါဘူးလို့ကိုယ်မှတရားပေါ်ရှိသွားပြီလေအဲ့လိုတရားပေါ်နေနေပေါ်လို့မှားထားခဲ့တဲ့အခါကျတော့ဒကမာကြီးကအဲ့ဒီကြတော့မှတရားအထုကဘုရားနားနေသွားတယ်တရားအထုတရားအထုမှဖြစ်မယ်ဆိုတာကိုသိပြီးတော့အဲ့ဒီမှာတရားမှဘုရားမြန်မာနိုင်ငံပို့လိုက်တဲ့တရားဘုန်းကြီးတရားလေးတွေနာအဲ့လိုနဲ့နာပြီးတော့နေတော့နောက်တစ်နေ့ဘုန်းကြီးတွေ့လို့ပြီးတော့မလိုက်တော့ပါဘူးတဲ့တပည့်တော်သမီးဘုရားမှ ဒီနေ့လို့ကိုပြန်လုပ်ခြင်းလုပ်တော့ငါမှာပေါ်ရသွားပြီလို့တပည့်တော်ပြောပြပါလေတပည့်တော်မှာဆရာတော်ပြလိုက်တဲ့တရားအဖော်နဲ့တပည့်တော်နေတတ်တော့ပါပြီ။ဘာဖော်နဲ့နေတတ်တော့။တရားဖော်နဲ့နေတယ်ဒီနေ့မင်္ဂလာရမကျောင်းသက်ကြီးရဲ့ဆရတတရားစခန်းကြီးကိုလာရောက်ပြီးအားထုတ်ကြတယ်ညီတို့တတိယဘုအဖို့ဘွားများကိုဘုန်းကြီးထူးမှလို့ဒါကတော့တရားအဖို့နဲ့နေတတ်အောင်နေပါလို့ဘုန်းကြီးဒါလေးပဲသူတိပေးနေပါလေ တရားအပေါ်လေးနဲ့နေပြီဆိုရင်မိမိကနေစဉ်ကုသိုလ်တရားကိုဆိုးရုံနေတာလားတိုးပွားနေတာလားတိုးပွားနေတာပါဗျာဒီဒါဝိပဿနာတရားတွေပွားများနေတဲ့ပုဂ္ဂိုလ်ကကုသိုလ်စိတ်တွေတိုးပွားနေတာတဲ့ဒါကြောင့်မို့သလဥပတံပရံကုသိုလ်စိတ်တွေပြည့်စုံစေရမယ်ဆိုတာဒီဘာဝနာတရားပွားနေရင်ကုသိုလ်တွေမပြည့်စုံဘူးလားပြည့်စုံပါတယ်ဗျာပြည့်စုံတယ်အဲဒီကကုသိုလ်စီကကုသိုလ်မနောကကုသိုလ်အလုံးကုသိုလ်တွေဖြစ် နောက်နံပါတ်3ကသစိတ်တပတိယောရတနာမိမိစိတ်ကိုဖြူစင်စေခြင်းလည်းအောင်မိမိစိတ်ကိုဖြူစင်ဖို့ဆိုရင်ကတော့မိတို့ဒီနေ့ဘာဝနာတရားတွေပွားနေတဲ့ပုဂ္ဂိုလ်ဟာတတရကိနာစေတ္တာဒီတတိအဆောင်လျှောက်ပြီးထားဖို့ပဲဘုန်းကြီးတို့ယောဂီများအားထုတ်တဲ့တရားကလည်းတတိပဋ္ဌာန်တရားပဲ အတရားနဲ့သတိပဋ္ဌာန်တရားပါဗျာဒီတတိဟာရေးကြီးလုံးလို့မြတ်စွာဘုရားကတတိကိုပြဏာထားပြီးတော့ဒီတတိပြဏာသုတ်တံကြီးကိုမြတ်စွာဘုရားဟောပေးတာတတိပဋ္ဌာန်သုတ်တံတတိကိုပြဏာထားပြီးတော့ကိုယ်မူရာဖြစ်တိုင်းရှိခံစားမှုဝေဒနာဖြစ်တိုင်းရှိစိတ်မူရာဖြစ်တိုင်းရှိသဘောအာရုံဖြစ်တိုင်းရှိရှုခိုင်းတာဒီစိတ်လေးဖြစ်တိုင်းဖြစ်တိုင်းကိုယောဂီပုဂ္ဂိုလ်ကအမြဲတမ်းရှုနေရင်တခြားစိတ်ကြားစိတ် ဘုန်းကြီးဒီမာရိယဝါဒတုဒ္ဓမှာလာတဲ့အတိုင်းကမ္မစ္စန္ဒပြပါဒအထိနာမိတဥဒိစ္စကုဆိုဝိဇိကိစ္စဒီဝိရဏနိဝရဏတရားတွေမဝင်နိုင်အောင်တတိဥစည်းတဲ့အဆောင်ရှောင်တွေထားပြီးတော့အထုတ်နေရင်စိတ်ကမစင်ကြယ်ဘူးလားစင်ကြယ်ပါရဲ့ဗျာဒီရှုမှတ်နေတဲ့ခက်လေးခက်လေးမှာစင်ကြယ်တာဒါကတင်ကစိတ်တဝိတုကြီးဖြစ်နေတာ တကယ်လို့စိတ်ကိုအထူးစင်ကြယ်ခြင်းနဲ့ဆိုရင်အရဟတမညာပူညာရအောင်အထုပညာရအောင်အထုပါအရဟတမညာပူညာရအောင်အရဟတမညာပူညာရအောင်အထုတဲ့အရဟတမညာပူညာကတော့ပြန်အရဟတပလီနာဆိုဖွင့်ပြတာဒီအရဟတပလီနာလေဒီမိမိရဲ့စိတ်ကိုဖြူစင်စေခြင်းလို့ရှိရင်အရဟတမညာပူညာရအောင်အထုပါတဲ့ အရတမညာပုံညာရောက်ပြီဆိုရင်လုံးဝကိလေသာတွေကျင့်သွားပြီဖြစ်တဲ့အတွက်စိတ်တွေလုံးဝမစင်ကြယ်ဘူးလားစင်ကြယ်ပါတယ်ဗျာဒီလိုဆိုရင်နံပါတ်1ကမကောင်းမှုတွေကိုဘာလို့ရမှာလဲရှောင်ချင်ရပါဗျာနံပါတ်2ကကောင်းမှုဟူသမျှတွေကိုဆောင်ရမယ်နံပါတ်3ကမိမိစိတ်လေးကိုစင်ကြယ်အောင်ပြုလုပ်ရမယ်စင်ကြယ်ဖို့ဆိုတာဒီတတိလေးဥစည်းထားပြီးတော့တတိဆောက်ရှောက်လေးထားပြီးတော့ရှုမေရင်ပဲ ပရတမဉ္ဇဉ်ပူဉ္ဇဉ်မရသေးဘူးထားအောင်ရှုမှတ်ခိုက်ရှုမှတ်ခိုက်မှာစိတ်ကြီးမစင်ကြယ်ဘူးလားစင်ကြယ်ပါတယ်ဗျဒီအဲ့ဒီသုံးချက်ကိုဘုရားရှင်နဲ့ဘုရားရှင်နဲ့ဆိုမှတော်မူခဲ့ပါတယ်အဲ့ဒီဆိုမှတိုင်းလိုက်နာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်မှာချမ်းသာမလားဆင်းရဲမလားချမ်းသာပါပါဗျာအဲ့ဒီပုဂ္ဂိုလ်မှာသူ့မှာတရားအဖို့ရှိသလားမရှိဘူးလားရှိပါတယ်ဗျာဟောရှိနေဒါလေးနဲ့နေတတ်ကြဘူးနေကြဘူးเนาะနောက်ပြီးတော့သို့သောက ဆရာတော်ဓမ္မတန်ပြီးဒါယောဂီကိုတတရကံလာပြီးအဲပြန်ပြီးတော့ဒါလေးတွေကိုလည်းဒီလိုအခက်အခဲတွေရှိခဲ့တယ်ဆိုတာလေးတွေကိုတင်ပြပြောဆိုတော့သူ့နေရာနဲ့သူတော့အခက်အခဲတွေရှိကြတာပဲဘုန်းကြီးရဲ့ဉာဏ်ကိုရိပ်တာဒီလိုပါပဲဒီမှာတရားစခန်းဝဲဖြစ်ရင်ဒီခက်ခဲလေးတွေအများကြီးကြုံတွေ့မှာပါပဲ ဘုန်းကြီးတို့မှာတော့အမြဲတမ်းဖွင့်ထားတဲ့ဈိတာဆိုတော့ဘုန်းကြီးဈိတာအနည်းဆုံးယောဂီ300 300ကျော်လောက်တွေ့နေရရှိပါတယ်။ဒါဘုန်းကြီးရဲ့တရားဈိတာမှာ300 300ကျော်လောက်တွေ့ကရင်နဲ့ဗီဒီယိုနဲ့ကလထိုင်နဲ့ဒီလိုတရားစာတရားစာတချို့ဆောင်မှာနှစ်ယောက်နေကံမှာတချို့အဆောင်မှာတယောက်နေကံမှာအခုမှနောက်ထပ်အထူးဆောင်တဲ့ ဆောင်းဆိုရင်ငါးရကျောင်းဆောင်ကြီးအမျိုးသမီးတွေအတွက်ပါမျိုးသမီး90ကိုတယောက်ကိုအခန်းတစ်ခန်းမှာအဲပင်ဘီယိုပြဋ္ဌာန်းအပြည့်စုံပြီးပြီးတော့တသင်္ကန်းရေချိုးကန်းရေငန်းတွဲရဲ့တယောက်သုံးပြီဖြစ်ပါတယ်အခန်းပေါင်း90ဆောင်ရွက်ပေးထားပါအမျိုးသားတွေအတွက်6ချက်ကျောင်းဆောင်ကြီးဆောင်လုပ်ထားပါတယ်တင်ကြောင်းကြီးအဲဒီမှာအခန်း90ကျော်ရှိပါတယ်အဲဒီမှာလည်း အဲကတိရဲ့ကထိုင်ရဲ့စပွဲပြီးလို့ရနောက်ပြီးတော့မြေကျိုးကံစင်ကံအားလုံးတွဲရဲ့တွဲရဲ့ကြီးတဲ့အခန်း90လို့ရှိပါတယ်နောက်တခြားဆောင်တွေမှာတော့နှစ်ယောက်နေခံနေနှစ်ယောက်နေခံနေအားလုံးစုပေါင်း3နေဖြစ်ပါတယ်အားလုံးတွဲကြည့်လိုက်ရင်လူ300ကျော်လောက်တော့300ကျော်300လောက်ဆက်ပါတယ်သို့တော်လည်းပဲတင်းညာရာတိကြတော့ယောဂီကတစ်ထောင်လောက်ရှိပါတယ်ဘုန်းကြီးတို့မှာအဲ့ဒီတင်းညာရောတင်းညာရာချင်းရောက်တန်းရောက်တန်းဒီပြဿနာရှိပါတယ် ခုဆရာတို့ဘုရားသားမိလူတွေဒီဒီအသိတို့ကျုံတွေ့ရတဲ့နေရာပြဿနာရှိပါတယ်ဆိုတော့လို့ဒီလိုပဲဘုရားသားမိကဘယ်လိုပုံစံနဲ့နေရာပေးတယ်လဲဆိုတာလေအဲ့လိုတွေဒါတွေလည်းပဲအမေးခံရပါလေဘုန်းကြီးတို့ကလာပန်းကြတော့နေရာကိုပေးကိုမပေးတော့လားနေရာပေးလို့လည်းမဖြစ်တော့နေရာကသန္တာက300ကျော်လာတာက1000လောက်ဆိုတော့နေရာပေးလို့မရှိပေးလို့မရပေးလို့မရတဲ့ခါကျတော့ကိုယ့်ဟာကိုယ်နေရာရှာပါ နေစရာရှိရင်နေပါမရှိရင်နေရာရှိတဲ့နေရာသွားပါဒါပဲဒီမှာတော့နေရာပြေးစရာမရှိဘူးအဲနေရာကိုနေမယ်ဆိုရင်နေရာကိုအရင်ဆုံးရှာပါရှာပြီးမှဒီကိုယောဂီစီရင်လာတွင်မှာဒီလိုပဲလက်ခံတယ်နေရာရောက်ရောက်ချင်းကားပေါ်ဆင်းပြီးတော့ယောဂီစီရင်သွင်းတာလက်မခံဘူးနေရာနေဖို့ရအတွင်းသွားရှာပါဒီကတော့နေရာပြီးတဲ့မှာပြေးတော့သူတို့နေစရာကယောဂီတို့ဘယ်လောက်ရှိတာလဲ300ဆိုတာလေးရှိတယ်လာတဲ့သူကဆောင်းလုံးလာတာကိုဘယ်လိုဘယ်လိုနေရာပေးမလဲ အဲတော့ကိုယ့်ဟာကိုယ်နေဖြစ်ရင်နေပါနေမဖြစ်ရင်ကိုယ့်ဟာကိုယ်နေရာရှိတဲ့နေရာကြောင့်နေရာရှိတဲ့ဒေသကိုသွားမှာဆိုပြီးတော့ဒီလိုပဲလုပ်ပြရပါတယ်အဲဒီကြတော့သုံးလုံးကနေရနေတဲ့အခန်းလေးကပြီးတော့တန်ချင်းပါလေဆယ်ပေအဲပတ်တယ်လို့ရှိတာဆယ်ပေခန်းလေးလိုပဲထင်ပါတယ်ဘုရားစိတ်တယ်အဲဒီအခန်းလေးကဂရင်းလေးကတော့လေဒီခဏကဗီယိုလေးချရတယ်သူတို့ဘာလို့ပဲထိုင်တော့မပါဘူးထင်ပါတယ်အဲဒီမှာအိတ်တဲ့ ဒင်းမောဒင်းနှလုံးကိုသူကဆက်လိုက်တယ်ဆက်ပြီးလူသုံးယောက်တက်ပြီးလိုက်အောက်ကငယ်တဲ့ပုဂ္ဂိုလ်တွေကဒင်းအောင်ကိုနေတယ်အဲဒီတော့သူတို့ကနေရာအတွက်လာတာမဟုတ်ဘူးဆရာတော်ပြမသာမီပြောတယ်လူပါအတွက်လာတရားအတွက်လာတရားအထုတ်ဖို့ပဲဒီတင်းညာကာလလေးမှာပဲ့ရကလေးမှာငါတို့ဒီဘာသာရေးအနေနဲ့ဒီအမြင့်မြတ်ဆုံးဖြစ်တဲ့ဥပဒနာတရားလို့ကိုတော့မလို့တော့ဖြစ်အောင်လုပ်မယ်ဆိုပြီးတော့ နေရာအတွက်ခက်ခဲပါမှမရှိတော့အချို့ကဈဉ္ညာလမ်းပေါ်မှာဈဉ္ညာမှာပဲဖြစ်ဈဉ္ညာမှာပဲဖြစ်အချို့ကဟိုနေရာလေးတွေသူတို့တို့ပစ္စည်းလေးတွေကိုခန်းနဲ့ထားဖို့ပြီးပါဆိုပြီးတော့အိပ်ပြီးဆိုရင်ပြင်မဲ့မှာပဲဖြစ်တယ်အဲ့ဒီလိုနဲ့နေပြီးတော့တရားကိုသာအဓိကထားပြီးတော့လာလို့ရှိရင်အဲ့ဒီနေရာပြဿနာခက်ခဲရှိရလားမရှိပါဘူးမရှိတော့အဓိကတော့ဆရာတော်ဥပမာသာလေးပြင်မှလည်းကပြီးလို့ပဲ တရားကိုယ်သာလေးထားပြီးတော့လာမယ်ဆိုရင်နေရာကြောက်တာဘယ်လိုအေးရအေးရဘယ်နေရာပဲရရနာရတဲ့အိမ်မအေးရလေးရအေးချင်းလေးရခဏလေးရဒီအချိန်လေးတစ်ချိန်လေးကိုပဲအေးရရင်တော်ပြီငါတရားပဲလုပ်လို့မင်းတနေ့တည်းမှာဒီမှာဘုန်းကြီးတို့ဒီမင်္ဂလာမှာကြောက်တဲ့ဒီမှာဆယ်စတန်ဒီချိန်လုပ်တယ်ဒီချိန်လေးတော့ငါမိမိရရရအောင်လုပ်မယ်လို့စိတ်ထဲမှာဖြစ်ထားရင်နေရာအတွက်အခက်အခဲရှိသေးလားရှိပါတယ်ရှိတော့ပါ အဲတော့ဘုန်းကြီးကမှလူ300လောက်ဆက်တဲ့နေရာကလူ1000လောက်နေသွားတာကိုပဲကြည့်ပါအဲ့ဒါကိုဘုန်းကြီးကအနောက်ဘက်ဘုန်းကြီးကယ်လီဖိုးနီးယားပြည်နယ်အဲ့ဒီမှာတရားစခန်းတစ်ခုမှာသူတို့ကဘုန်းကြီးကိုတင်းညာရဲ့ကြီးကိုအတင်းပက်တယ်ဘုန်းကြီးကဖြစ်မှာမဟုတ်ဘူးဘုန်းကြီးစီမှာတင်းညာရဲ့ဆိုတာအများကြီးမဟုတ်ဘူးသူတို့ကလည်းဒီရက်မှာပဲဟိုဖြစ်ချင်လို့ပါဒီရက်မှာပဲဖြစ်ချင်လို့ပါဆိုတော့အဲ့ဒါနဲ့ဘုန်းကြီးဒီကြွလာဒီကြွလာပြီးတော့အဲ့ဒီမှာတရားစခန်းလုပ်ပြပါတယ်တင်းညာနဲ့ အဲဒီမှာလူ30ကျော်ရှိပါတယ်လို့ပြောတယ်ဘုန်းကြီးကဒီတတိပဌာန်အကျိုးတရားတွေခေါ်တယ်တောကာရီပိတိဝါရီဒီတတိပဌာန်တရားတွေအထုတ်ရင်ဒီတောကာရီလုံမြောက်တယ်ပိတိဝါရီလုံမြောက်တယ်ဘုန်းကြီးကဟောတယ်ဟောရင်ကိုယ့်ကိုကြည့်ရခမည်းတော်ကိုဘုန်းကြီးကတောကာပိတိဝါရီပြင်းအောင်ပြင်းကြောင်တရားတွေဟောနေတာခဏတော့ဟောရင်ကျုပ်ကဒုက္ခကြီးဖြစ်နေတယ်။ဒီကိုယ်ကိုဝခံပြီးပြောတယ် အဲဒုက္ခတွေဖြစ်နေတယ်လို့ကြိုးရည်ဒီမှာလိတာအခုချိန်မှာဆိုရင်လူတစ်ထောင်ကျော်လောက်ရှိတယ်။စာရည်တော်ရေးနဲ့ရေတို့အပြင်ရေပဲရေခက်ခဲနေဘယ်လိုလဲဖြည့်ရှင်းရမလဲမသိဘူး။ဆရာတော်ကြီးကအစင်မပြေပါမလားဆိုတဲ့စိတ်ဒုက္ခတွေကိုဒီမှာဝင်နေတယ်ဆိုတော့သူတို့ကလူတစ်ထောင်လောက်ယောဂီလိတာရှိတယ်ဆိုတော့ဘယ်လိုဖြစ်အောင်ဟောသွားပြီးတော့တကယ်လို့ရှိသလား။ဟောရှိပါတယ်ဒီမှာဆိုမြန်မာနိုင်ငံမှာ ကိုမိတ်ဆွေကိုမိသားစုတွေကရှိရင်ပုံဆက်ပြီးတော့ရှင်မင်းဝိဒ္ဓတော့ကြည်စမ်းမှဘယ်လိုနေကြလဲဆိုတော့တော့ကြည်ခိုင်းပေါ့လို့ပြောတယ်။နောက်ကြတော့နောက်နှစ်ရက်လောက်ပြီးတော့ဟာဟုတ်တယ်ဆရာတော်ကြောင့်ပါဒီလိုလိုရှိတယ်ဆိုတော့ဘုလိုစီသိရတယ်တဲ့။အဲ့ဒါနဲ့ဒီလိုပဲနေလိုက်တယ်။နောက်တစ်နှစ်လောက်ကြာတော့အဲ့ဒီဘက်ကပုဂ္ဂိုလ်တွေပါပဲသူတို့ရန်ကုန်လာရင်းကနေပြီးတော့ဒီတင်းညာလေးကြီးပါပဲဘုန်းကြီးစီရောက်လာ။သူတို့လည်းဒီလိုလေ့လာခြင်းလုပ်နေတူပါအဲ့ဒါနဲ့ရောက်လာဘုန်းကြီးလက်ပတ်ပြီးတော့ကြောင်းတော်လေး ဒီကျောင်းကဗျာမျိုးသားနေကြတော်ရင်းနေတာဒီကျောင်းကမျိုးသမီးတွေနေတာဒီဆောင်တွေကအမျိုးသမီးတွေနေကြတယ်ဒီဘက်ဒီဘက်ကတရားခံရတဲ့အမျိုးသားအပေါ်ရကအမျိုးသမီးတွေအောက်ကမရှိကြတဲ့စသည်လက်ပြဓမ္မတော်ကြီးတစ်ခုလုံးဟာလည်းပြည့်ကျက်နေတာတရားခံရနေရတရားနဲ့တရားဒူးချင်းထိပြီးခံရတဲ့အချိန်မှာအဲတော့သမာဓိရဖို့ဆိုတာတော့တော်တော်ခက်ပါတယ် ပုဂ္ဂိုလ်တာနာပေါ့ဘုရားတရားလေးအထုဖြစ်တယ်တရားလေးလေးရတော့ရင်တော်ပြီဆိုတဲ့ပုံစံနဲ့ပဲဒီလိုပြုမိတာပါအဲ့ဒါနဲ့ဘုန်းကြီးကိုတိမ်ကြောင်း၆တက်ကြောင်းကြီးပေါ်ရောက်သွားတိမ်ပေါ်မှာရောက်သွားပြီးတိမ်ပေါ်မှာရှောက်ပြီးကြည့်အဲ့ဒီတိမ်ရဲ့အပြင်ဘက်ကဝန္တာနေပြီးတော့မြို့ရဲ့ရှုခင်းကိုဘုန်းကြီးတွေကနေရှုဖို့ဘုရားကြီးဖူတာတော့ပါတော့ဘုန်းလည်းပြန်ရင်းကနေသူကတော့ TV ကင်မရာလေးနဲ့ TV ရရင်နဲ့လက်ပတ်ကြည့်ရပါ အဲရန်ရင်နဲ့ဘုန်းကြီးကျောင်းတွေကိုဒီလိုပဲအပေါ်ကနေပြီးတော့ရန်ရင်ရန်ရင်နဲ့ခါတယ်တော့ပြီးတော့ဘယ်မှာမြင်လိုက်လဲဆိုတော့ဘုန်းကြီးတို့ဟိုသုံးတက်ကျောင်းကြီးအပေါ်မှာဒီတနတ်ချုပ်ဖက်မှာအဲ့ဒီမှာတခါလေအခင်းနေခင်းပြီးကောင်းဝေးနေတယ်အဲ့ဒီဟာကိုသူဒီမှာ TV ထဲမှာသူကသူရန်ရင်နဲ့ပေါ်သွားတော့အဲ့ဒီမှာ TV ဖယ်ပြီးသူတရားကြည့်တယ်တရားကြည့်ပြီးတော့ဟာဆရာတော်အဲ့ဒီမှာဟိုဖနက်ကျွတ်တွေကြောင် ဟုတ်တယ်လေလို့ဘုန်းကြီးပြောခဲ့ဘူးလေမလားဘုန်းကြီးစီမံလူထောင်လို့ဘယ်လိုလုပ်နေမှတောင်သိဘူးလို့ပြောတာအခုအဲ့ဒီမှာကြည့်ပေါ့လို့ပြောတယ်ဒါမဲ့သူအဲ့ဒီဘဝဆင်းလာတော့အခန်းနေသွားကြည့်အခန်းနေသွားကြည့်တဲ့အခါကျတော့ဆိုတော့ပြောတဲ့အတိုင်းမဲကရင်မောကဘယ်နှယောက်အောက်ကဘယ်နှယောက်အဲ့လိုနေရာကိုသူသွားတွေ့တော့မှာဟောဆရာတော်ပြောတာတကယ်ဟုတ်ပါလားဒီမှာဖြစ်တယ်လို့နေပြီးတော့တကယ်တရားကိုလားထုတ်ကြတာပါလားဆိုတော့သဘောပေါက်သွားတယ်ဒါကြောင့်မို့ အဓိကနေရာကအဓိကမဟုတ်ပါဘူးဘာအဓိကလဲတရားအဓိကပါဒါကြောင့်မို့ဘုန်းကြီးတို့အခုလက်ရှိရှာရောက်နေကြတဲ့ပုဂ္ဂိုလ်များနာမလာမဲ့နှစ်နာမဲ့နှစ်မှာတကယ်ဒီလိုတရားစခန်းလေးကိုမိမိတို့တရားလို့အားထုတ်လို့ရဆိုရင်နေရာအတွက်ဘာမှစောရကကြီးကိုယ်လေးကြီးမတက်ပဲနဲ့ဒီအဆောင်ရတဲ့ပုဂ္ဂိုလ်မှာလည်းတကယ်ရှိပါတယ်အဲ့လိုခက်ခဲနေရှိတော့ ကဲတင့်တယ်လို့လေးနေမယ်နေပြီးတော့တရားကိုသာအရှင်ကြီးအားထုတ်ရင်တော်ပြီလို့စိတ်ထဲမှာထားပြီးတော့အားထုတ်ကြရင်ရောပို့ပြီးတော့ဆောင်ရွက်ရတဲ့ပုဂ္ဂိုလ်ကြီးအဆင်မပြေဘူးလားဗျာအဆင်ပြေပါတယ်အားလုံးလည်းအဆင်ပြေသွားပါလိမ့်မယ်ဒါကြောင့်ဘုရားရှင်နဲ့ဘုရားရှင်နဲ့အစိုးမပြေးခဲ့တဲ့နံပါတ်1ကမကောင်းမှုတွေပါလို့ပါနံပါတ်2ကကောင်းမှုဆောင်ရနံပါတ်3ကယုံကြည်စိတ်ကိုဖြစ်ရအောင်ဒါကြောင့်ဒီ၃ချက်ဟာ ဘုန်းကြီးတို့ဒီကြောင်းနဲ့တည်းမဟုတ်ဘူးမိမိတို့တသက်လုံးဒီသုံးပါးကိုဆောင်သွားရင်အမြဲတမ်းကိုရောစေရောချမ်းသာဘူးလားချမ်းသာပါဗျာအေးကိုရောစေရောချမ်းသာရုံနဲ့မဟုတ်ဘူးနဲ့ရောသူတည်တော့မရောက်နိုင်ဘူးလားမရောက်နိုင်ပါဘူးဗျာတကယ်စိတ်တွေစင်ကြယ်သွားပြီဆိုရင်နိဗ္ဗာန်ကြီးအောင်မရနိုင်ဘူးလားမရနိုင်ပါဘူးဗျာဒီဒီသံဃာလေးဆိုပြီးတော့တရားသိရအောင်နော် မကောင်းမှုများရှောင်ရှားပေလေမကောင်းမှုများရှောင်ရှားပေလေကောင်းမှုတရားဖြစ်ပွားဆုံးစေကောင်းမှုတရားဖြစ်ပွားဆုံးစေမိမိစိတ်ဓာတ်ဆွဆွဖြူစေမိမိစိတ်ဓာတ်ဆွဆွဖြူစေဤသုံးပါးဘုရားဆုံးမပေဤသုံးပါးဘုရားဆုံးမပေမကောင်းမှုများရှောင်ရှားပေလေမကောင်းမှုများရှောင်ရှားပေလေ ၍ကောင်းမှုတရားဖြစ်ပွားဆုံးစေကောင်းမှုတရားဖြစ်ပွားဆုံးစေမိမိစိတ်ဓာတ်ဆွဆွဖြူစေမိမိစိတ်ဓာတ်ဆွဆွဖြူစေဤသုံးပါးဘုရားဆုံးပါ၏ဤသုံးပါးဘုရားဆုံးပါ၏သဗ္ဗပတ္တအကာရဏကုသလဥပတံပဒံသစိတပရိယောဒဗနံဣတံဗုဒ္ဓနာသာသနာသဗ္ဗပပံတမကောင်းမှုအကုသိုလ်ဥဒမြတွေကို သဗ္ဗပပတာလုံးစုံတော်မကောင်းမှုအကုသိုလ်ဟူသည်များတွေကိုအကရဏမပြုမလုပ်ရခြင်း၎င်းဝဒနာတာကုသိုလ်ဟူသည်များတွေကိုဥပါသံပတံပြည့်စုံစေခြင်း၎င်းသစိတာဗိဒယောတာကန္နာမိမိစိတ်ကိုပြုစင်စေခြင်း၎င်းဣဒံဣတယသုံးပါးသည်ဘုဒ္ဓနာတရားမှုသုံးပါးကောင်းစဉ်ပြည့်မြင်တော်မူကြကုန်သောဘုရားရှင်သူတို့၏ သာသနာပစိုးအမဩဝါဒတရားဖြစ်ပါ၏တည်းသာဓုသာဓုသာဓု